ရအကြောင်းဆက်လက်ပြီးတော့ဆွေးနွေးတင်ပြပါအောင်မယ်။သူကအမှန်ကျေပြမှာယူသေးရမယ်ဆိုတာပြိပ္ပာလုပ်ငန်းရှုမှတ်မှုယူသေးတာအချိန်ယူသေးတာယူသေးမှုတွေကတော့အများကြီးပါပဲဒီကတော့ကျေပြပါလား။တစ်စက္ကန့်လေးအတွင်းပြည်သားတဲ့ ရှိမှတ်မှုလေးတစ်ခုအတွင်းမှာကိုပဲတည်တည်ချာချာတက်ခွဲကြည့်လိုက်မယ်ဆိုရင်စာသဘောနဲ့ပေါ့လေခွဲစိတ်ကြည့်လိုက်မယ်ဆိုလို့ရှိရင်အမှန်တန်ဖိုးရှိတဲ့ဆွမ်းအားတွေပါလာတာအဲဒီဆွမ်းအားတွေကဆံရဆံရအညီအကျေးတွေကို ပယ်ရှားလိုက်တာလေးတွေပေါ့လေအဲ့ဒါလေးတွေသိရမယ်ဆိုရင်တော့အလုံးကိုပဲအားတက်လက်ခံယုံကြည်စရာပြီးတော့တစ်ဖက်ကိုပဲတွတ်တဲ့အရာပဲသိပြီးတော့ပေါ့လေဆန္ဒတွေလည်းဖြစ်လာမှာပါပဲဆန္ဒတွေဖြစ်လာပြီဆိုလို့ရှိရင်အတ္တတရောဝိရိယအစိုက်ဝိရိယတွေလည်းပဲနောက်ပိုင်းက အများကြီးပါလာမှာပါပဲဒီနေ့ဒီတစ်စက္ကန့်လေးအတွင်းတမရဲ့တန်ဖိုးကိုနည်းနည်းတွေ့ကြပါမယ်ဘောဂုပုံမှုကအစရှုခွင့်အာယုခံသမ ्या ကိုပေါ်တိုင်းပေါ်တိုင်းပေါ်ဒီမှတ်တမ်းတင်နေတာတစ်ချက်မှလိုက်ချင်းတစ်ချက် စိတ်ညာလေးအကောင်းသွားတာနောက်ဖောင်းလာပြီးပေါ်လာတဲ့ရှိရင်နောက်ဖောင်းလာပြီးမလွတ်တာအဲ့ဒါလေးလည်းဖတ်လိုက်ရတယ်မှတ်တမ်းတင်လိုက်တာပဲပြင်ညာလည်းအလားတူပါပဲတမင်းမှာဆိုလို့ရှိရင်မှတ်တမ်းတင်ဖို့အချိန်ပေါင်း60ဖောင်းခုပေါင်း60ဖြစ်သွားလို့ရှိရင်မှတ်ခုပေါင်း60ပဲ စိတ်ဟူပေါင်း60ဆိုလို့ရှိရင်လည်းမှတ်ဟူပေါင်း60ပေါ့လေမှတ်တမ်းတင်ဟူ60ဖြစ်သွားတာခြားခြားပေါ်ရသေးတယ်ပေါ်လိုက်ပေါ်လိုက်အလွတ်တန်းပေါ်လေမှတ်တမ်းတင်နိုင်တယ်တမနစ်မှာစက္ကန့်ပေါင်း60ဆိုတော့အချိန်ပေါင်း60 60ဒီတော့ဒီမှတ်တမ်းတင်ဟူလေးရဲ့ဒီချိန်ကအစချိန်ပေါင်းများလာပြီဆိုလို့ရှိရင်ခိုင်မလာတာပဲ။ အဲ့ဒါထိရဆိုင်ရာခေါ်ပါတယ်ခိုင်မာသောမှတ်တမ်းတင်မှုတဲ့အင်္ဂလိပ်လို record ခေါ်မှာ recording လုပ်နေလို့ပါပဲအဲ့ဒီဟာအလိုရေးကြည့်ပါတယ်မလွယ်တော့ရှုမှရှုမှရေးမှာဒီတတိဖြည့်ရေးမှာအကြောင်းအမျိုးမျိုးတွေထဲမှာဆိုလို့ရှိရင်မလွတ်တမ်းမှတ်တမ်းတင်မှု ခိုက်မြဲတဲ့စင်ညာဟာတတိဖြစ်ခြင်းအနည်းဆုံးအကြောင်းပဲဒီစင်ညာလေးတွေကတစ်ခုနဲ့တစ်ခုဆက်ဆက်ပြီးတော့လာတော့ဘလဝတိဆိုတာဗောလေအားရှိတယ်အားဖြစ်လာတယ်ဗောလေအားကြီးပြည့်လာတယ်တခုချင်းဆိုလို့ရှိရင်တော့အားမပြည့်ဘူးပေါ့နည်းနည်းလေးဆိုရင်အားမပြည့်ဘူးအချိန်ကုန်ရလာတဲ့ခါကျတော့အားကပြည့်လာတာအားပြည့်မှခိုင်းလာတာပဲဒီမှာထိတာဖြစ်လာတာပါပဲဒီမှာ အဲဖြစ်တော့ဖြစ်လာပြီဆိုရင်အဲသတိပေါ့လေသတိလည်းဖြစ်လာတာပါပဲသတိဆိုတာအပိလပနာလက္ခဏာလို့ကြားထားပါတယ်အပိလပနာလက္ခဏာသတိသတိအမှတ်ရမှုတတိတိအပိလပနာလက္ခဏာပေါ်လို့မပေါ်ခြင်းဟူသောလက္ခဏာရှိစကားကကောက်ခွေပြီးတော့မိကြားထားတာဖြစ်တော့ မဖြောက်ဘူးပေါ့လေပေါ်လို့မပေါ်ဘူးဆိုအိဗေကနိမ့်ညွတ်သွားတယ်ဆိုတဲ့အိဗေပေါ့နိမ့်ညွတ်ပြီးတော့ဝင်သွားတယ်ဆိုတဲ့အိဗေပေါ့ဟာပါပဲဒီတော့အပိဓမ္မလက္ခဏာနိမ့်ညွတ်ဝင်သွားခြင်းလက္ခဏာရှိဘယ်ထဲမှာနိမ့်ညွတ်ဝင်သွားတယ်လဲလို့ဆိုတော့ခုနခိုင်ခိုင်ခိုင်ကမတန်းတင်လိုက်တဲ့အတင်ခံရတဲ့ အာယုန်ထဲမှာပေါ့လေနှိမ့်မြဝင်သွားတာကျေဆိုပါတယ်ကြည်ထဲမှာဖွက်ချလိုက်လို့ရှိရင်ဖွက်ဆက်ဆက်ကြီးဖြစ်သွားပြီမယ်လို့ကြောက်ခဲလေးချလိုက်လို့ရှိရင်ကြာရမှာအဲဒီကြောက်ခဲကနှိမ့်ဝင်သွားတာပဲခိုင်ရဲဆိုတာမှတ်တမ်းတင်တဲ့အာယုန်မှာဘာအာယုန်ပဲဖြစ်ဖြစ်ကောင်းတဲ့အာယုန်ပဲဖြစ်ဖြစ်ဆိုးတဲ့အာယုန်ပဲဖြစ်ဖြစ်ကိုယ်ရဲ့ပေါ်သမျှအာယုန်မှာအဲဒီမှတ်တမ်းတင်ပြီးတဲ့အာယုန်မှာ ကလားတတိဟာညှင့်ဝင်သွားတာဟွန်းစုပ်ကလေးညှင့်ဝင်သွားတာပဲဒီမှာအာယုံပေါ်ခဲ့နစ်ဆိုင်ဝင်လေတဲ့ရှုခွင်းအာယုံပေါ်တဲ့အခိုက်အတန့်မှာပညာနဲ့မှတ်တမ်းတင်ခိုင်းရတဲ့အာယုံတွေမှာနစ်ဆိုင်ပြီးတော့ဝင်သွားတာအဲ့ဒါတတိယတဘာဝလက္ခဏာအထည်ကိုပဲဒီလိုဖြစ်ရတာဟာတတိယအကြောင်းမျိုးတွေထဲမှာဆိုလို့ရှိရင်အနိကဆုံးကတော့ ထိတဲ့တင်ညာမလွတ်တမ်းမှတ်တမ်းတင်တာပေါ့လေ record လုပ်တာလားအဲ့ဒီကြောင့်ဖြစ်တော့တာပဲမှတ်တမ်းတင်ပြလိုက်တော့အဲ့ဒီမှတ်တမ်းတင်ခံရတဲ့အာယုံဟာတတိအတွက်ပေါ့လေမှတ်တမ်းဝင်ဖြစ်သွားတာပေါ့စည်ရင်တင်လိုက်တယ်ဆိုရင်စည်ရင်ဝင်ဖြစ်သွားဆိုတော့ဆိုတာမျိုးလိုပေါ့လေတတိယမှတ်တမ်းဝင်အာယုံဖြစ်သွားတာပဲတော့ဒီတော့ဒီစည်ရင်မပြောက်တော့ဘူးပေါ့ဒီအာယုံစည်ရင်မပြောက်တော့ဘူး ရက်ချိန်မပြတ်အဲဖြစ်သွားတာပေါ့အဲ့ဒါကိုပဲအသံမောစရသလို့ခေါ်ပါတယ်ကသသမောစဆိုတာညီခွင်းပြောက်သွားတယ်ရှုခွင်းပြောက်သွားခြင်းဆိုလိပဲရပါတယ်အသံမောစကတော့အဲ့ဒီရဲ့ဆန့်ကျင်ဘက်ညီခွင်းရှုခွင်းမပြောက်ဆိုတာပေါ့လေအဓိပ္ပာယ်ရတယ်ဒီခွင်းရှုခွင်းမပြောက်ဆိုတာကကိုယ်ရဲ့ဖြစ်စဉ်တွေကို တကောက်ကောက်ပေါ့လေအားဆိုင်ပြီးတော့လိုက်လို့ရှိရင်ညီငွေပဲပြောက်နေဟမ်ဖုံးမလို့ရှိရင်ဖုံးလိုက်ဖုံးလိုက်ညီငွေမပြောက်ရှုခွင့်မပြောက်ဘူးပိန်တိုင်းပိန်တိုင်းလည်းပဲအများကြီးစီပေါ့လေမှတ်တမ်းတင်နေလို့ရှိရင်ဒီညီငွေမပြောက်ရှုခွင့်မပြောက်ဘူးခြားခြားပေါ်ရပေါ်ရတွေလည်းပဲဒီလိုပဲပေါ်သမျှမှတ်တမ်းတင်နေလို့ရှိရင်ရှုခွင့်ရမပြောက်တော့ဘူး အဲ့ဒီရှုခွင့်မပြောက်တာဟာမပြောက်အောင်ဆောင်ရွက်နေတာဟာတတိရဲ့လှုပ်ဆောင်ချက်ကိစ္စအဆပဲဒါကြောင့်အဆံဝဆာရဆာဖြစ်ဖြစ်တည်းမမေ့စေကြီးဆိုတာဖြစ်ဖြစ်တည်းရအောင်မေ့တယ်လစ်တယ်ဟာတယ်ဗောလေလွတ်သွားတယ်မရှိဘူးလေဒီလိုဆိုပါတယ်ဒီမှာအဲ့ဒီစတိမျိုးမှတန်ဖိုးရှိတဲ့စတိမျိုးဆိုမှာပါပဲစတိမှာက ပြစ္စုပ္ပတ္ထာနာနှစ်မျိုးပြထားပါတယ်ပထမမျိုးကတော့ဥစီယပြုမှုကပြစ္စုပ္ပတ္ထာနာပြစ္စုပ္ပတ္ထာနာအာရကပြစ္စုပ္ပတ္ထာနာဆိုတာနှစ်မျိုးပြထားပါတယ်ဝိစီယပြုမှုကပြစ္စုပ္ပတ္ထာနာဆိုတာကတော့ဝိစီယဆိုတာကအာယုံအာယုံဆိုတာကရှုခွင့်အာယုံလောလောဆယ်ပွားကလေးပွားကလေးလက်လက်ဆက်ဆက်အတိအတိပေါ်လာတဲ့အာယုံအဲဒါကိုပါဠိလိုဝိစီယလို့ခေါ်ပါတယ် စိတ်စကားနဲ့ပြောလို့ရှိရင်တော့ရှုခွင်းပေါ့ရှုခွင်းမြင်ခွင်းမှတ်ခွင်းပေါ့လေမတတ်တရားတဲ့အာယုအဘိဓမ္မာဆိုတာကရှေ့ရှုအာယုစီရှေ့ရှုအတိပေါ်လာတဲ့အာယုစီရှေ့ရှုရှေ့ရှုတယ်ဆိုတာဟိုအာယုကြီးကိုဒီတတိမျက်နှာမူးနေတဲ့သဘောပါပဲအဲ့တော့လူတူတယောက် သိဖို့ရာအတွက်အရေးကြီးတဲ့အစိတ်ပိုင်းဟာမျက်နှာပဲအဲတော့ကိုသိလို့တဲ့ပုဂ္ဂိုလ်ရဲ့သိကျင်လို့ရှိရင်သူ့မျက်နှာနဲ့ကိုယ်မျက်နှာဆိုင်တွေ့ရမှာပဲတော့မျက်နှာချင်းဆိုင်ဆိုတဲ့အဓိပ္ပာယ်ပေါ့ဒါပေါ့ရှေ့ရှုဆိုလို့ရှိရင်မျက်နှာချင်းဆိုင်မျက်နှာချင်းဆိုင်ဆိုလို့ရှိရင်တဲ့တယ်ဆိုတဲ့အဓိပ္ပာယ်လည်းပဲရသွားတာပါပဲအဲဒါအဲတော့ကလည်းငင်းပေါ်လာတဲ့အာယုံနဲ့ရှိမှတ်တဲ့စိတ်နဲ့သူ့ကိုတတိတယ်ပေါ့လေ တက်နေရတယ်အဲအမြဲတစေတက်နေရတယ်အာယုစီအဲထင်ပေါ်လာတဲ့အာယုနဲ့နစ်မြုပ်ပြီးတော့မျက်စိမပြတ်ဘူးဆိုလို့ရှိရင်မပြတ်ဘူးဆိုလို့ရှိရင်ဒီအာယုနဲ့ရှိရှိနေတယ်ဆိုတော့အချင်းရတယ်အဲ့လိုလိုပေါ်သွားတာပါပဲအာယုနဲ့မှစိတ်နဲ့မျက်ချင်းဆိုင်အာယုနဲ့မှစိတ်နဲ့တဲ့နေပြီဆိုတော့အချင်းရတယ်ပေါ်သွားတော့တာပါပဲအဲ့လို တတိယအချင်းရအောင်ဝိစီယပြုကပိစုပဋ္ဌာနာလို့ဆိုပါတယ်အဲဒါသူ့ကိုအာရကပိစုပဋ္ဌာနာလို့ဒီလိုလည်းပဲတနည်းပြပါတယ်အာရကဆိုတာကာကွယ်ရေးပါပဲကာကွယ်မှုပါပဲကာကွယ်ရေးဆိုတာအဲနောက်ရှိတည်တားတဲ့သဘောပါပဲနောက်ရှိတည်လုံရောလုပ်တဲ့သဘောပါပဲလွတ်လွတ်လပ်လပ်ပေါ်လိပြောင်းလုပ်တဲ့သဘော ကျင်ရောင်ပြုလုပ်တဲ့သဘောအရိကအဆောက်အအုံလို့ခေါ်ပါတယ်ဒီမှာအရိကအဆောက်အအုံတယ်ဘာကိုဆောက်ရှောက်တာလဲစိတ်ကိုဆောက်ရှောက်တာတတိနဲ့ရှင်တွဲပြီးတော့ပေါ်တဲ့စိတ်နောက်နောက်စိတ်တွေကိုအတူတူပါပဲအဲ့ဒါတွေကိုကာကွယ်ဆောက်ရှောက်တာဘယ်မှာကာကွယ်ဆောက်ရှောက်တာလဲညီညာမှုတွေကဒါကညီညာနဲ့တောတာလည်းညီညာနဲ့အခြားအခြား ဒါရီကလည်းညင်ညမ်းတာပဲသူကတော့စိတ်ကိုညင်ညမ်းအောင်လုပ်တတ်တဲ့တရားတွေပါလေအဲဒီညင်ညမ်းအောင်လုပ်တော့စိတ်ကနောက်ကျနေပြီဆိုရင်မကြည်လင်တော့မတည်ငြိမ်တော့အတိညာလည်းပဲအရှင်းဘာမှမပေါ်ပဲလည်းဖြစ်တတ်ပါလေပေါ်တော့မှဒီအတိညာဟာမှုဝါဝါမပြတ်မသားချိနေနဲ့ဒီလိုသဘောဖြစ်တတ်ပါလေ ဒါမလို့ဒါရောကအစရှိတဲ့ညီညာမှုတွေတနည်းအားဖြင့်ကမိစ္ဆန္ဒအစရှိတဲ့ညီညာမှုတွေဟာအန္တရာယ်ဟာဒီကจิตစောဥပကိလေသာလို့ဆိုထားပါတယ်ပညာရဒုပ္ပလိကရဏလို့ဆိုထားပါတယ်သူတို့သူတို့ပင်လိုက်အမိရတော့និဝရဏဆိုဆိုထားပါတယ်ဒီမှာအဲ့ဒါတွေဝင်လာတာပဲအဲ့ဒါတွေကိုတားတာတားတယ်ဆိုတာအဲ စိတ်စီမဝင်ရအောင်လို့ဒီမှာကာကွယ်တာပါပဲအဲဒါအလိုလိုပဲတတိယအခြေအရာကြီးပေါ်လာတာပါပဲတတိနဲ့ဒီနည်းနဲ့မတားဘူးဆိုလို့ရှိရင်ရာဂဝင်ပြီးတော့လည်းပဲစိတ်ဟာမငြိမ်သက်ဘူးလှုပ်ရှားတော့ဘာဖြစ်လို့လဲဆိုတော့မုဋ္ဌစတိတတိလွတ်သွားလို့တတိပျောက်ဆုံးသွားလို့လည်းလွတ်ထွက်သွားလို့တတိမဲ့လို့တတိမဲ့ပြီဆိုလို့ရှိရင် ချစ်စရာအာယုံတတ်မြစရာအာယုံနဲ့ဂျုံတဲ့အခါမှာစိတ်စေရာကဝင်ပြီးတော့လှုပ်ရှားတော့တာပဲမငြိမ်မသက်ဖြစ်တော့တာပဲတော့တခါတခါလည်းမကျေနပ်စရာအာယုံပေါ့တတိအကာကိုရမရှိတော့မကျေနပ်စရာအာယုံနဲ့ဂျုံပြီဆိုလို့ရှိရင်မကျေနပ်မှုညံ့မှုမုန်းမှုဒေါသဝင်ပြီးတော့လှုပ်လှုပ်ရှားရှားဖြစ်တော့တာမငြိမ်မသက်ဖြစ်တော့တာပဲတော့ ရှားရှားမနာလိုစရာဝန်တိုစရာဂုံယူဝင်ကြွားစရာအစတွေပေါ့လေဒါတွေကိုစဉ်းစားမိတဲ့အခါမြင်တဲ့အခါကြားတဲ့အခါတော့အဲ့ဒါတွေဝင်ရောက်ပြီးတော့လှုပ်လှုပ်ရှားရှားဖြစ်တော့တာပဲမငြိမ်သက်ဖြစ်တော့တာပဲအဲ့ဒါတတိမဲ့လို့စိတ်ရှင်ဝင်ပြီးတော့ပေါ့လေ၆ချတဲ့တရားဒီ၆ချတဲ့တရားကြီးအဲ့ဒီထိုက်တာမှာဝင်ပြီးတော့မ၆ချနိုင်တော့မလှုပ်ရှားနိုင်တော့ဘူး အားပြည့်လာတာကိုမဆက်နိုင်တော့ဘူးဆိုလို့ရှိရင်တော့ခိုင်ခန့်နေဆိုတဲ့အဓိပ္ပာယ်ပေါ့ဒီတိုင်တစ်ခုကိုမြေတဲ့စိုက်တဲ့အခါမှာတိမ်လေးလေးစိုက်လို့ရှိရင်တော့နည်းနည်းလေးလှုပ်လိုက်တာနဲ့လဲသွားပြီမယ်လို့တွင်းကနဲ့လို့ရှိရင်တွင်းနဲ့နဲ့ထဲမှာစိုက်ထားတဲ့တိုင်ဟာဆိုလို့ရှိရင်ခိုင်တာပဲမလှုပ်နိုင်တော့ဘူးတမန် မြင်ဝင်ကောင်းနေလေခိုင်နေလေပဲတတိယလည်းပဲရှုပွေးအာရုံထဲမှာအဝင်ကောင်းနေလေအဝင်များနေလေခိုင်ကန့်ခိုင်ကန့်လာလေပဲတော့အားကရှိလာပြီဆိုလို့ရှိရင်ခိုင်ကန့်လာတာပဲတော့အဲ့ဒီခါကျတော့ဘာဖြစ်လာလဲတတိဥရှိတဲ့ကုသိုလ်စိတ်အစဉ်ဟာတစ်ချိန်ကနှစ်ချိန်စပြီးပေါ့လေဖြစ်လာတယ်ပွားလာတယ်ထွားလာတယ်မြင်ရလာတယ်ပါပဲ အဲ့ဒါကုသလဘာဝနာဆိုတာဒါပြောတာပါပဲအဲ့ဒီကုသလဘာဝနာဟာအာရီဖြစ်ပြီးတော့ခိုင်ကလာတတ်တယ်ခိုင်ကဖြစ်ပေါ်လာတတ်တယ်လို့ဆိုပါတယ်အဲ့ဒီကုသိုလ်စိတ်ကုသိုလ်ဘာဝနာဟာကြောက်ရွံ့ကြီးပေါ့လေရည်စည်းကြောင်းလိုပေါ့လေအရှိန်အဟုန်နဲ့တွားရည်မှာအထောက်ကူပြုတာတော့ဝိရိယပဲဝိရိယစီစေနာလို့ကျမ်းဂန်မှာပြထားတယ် ဝိရိယစီစီနဲ့ဝိရိယကိုကောင်းတတ်သဖြင့်ဝိရိယကိုဥစည်းဥကံပြုသဖြင့်ဝိရိယဥစည်းကံပြုတယ်ဆိုတာဝိရိယအထောက်ကူရသဖြင့်ဝိရိယအထောက်ကူဝိရိယဆိုတာဒီလိုတရားထုတ်တဲ့အတွက်ကိုယ်နာမှာမကြောက်တာအသက်ဒီမှာမကြောက်တာကိုရမြဲလောကီစီချမ်းသာတွေဆုံးရှုံးသွားမှာမကြောက်တာတက်တော့တက်တာနေလို့ အဲနေလို့ထိုင်လို့ကောင်းတဲ့အရာတွေအဲ့ဒါတွေကိုစွန့်ရတာကျေစွမ်းတတ္တိသဘောပါပဲဝိရိယဆိုတာပေါ်တိုင်းအာယုံကိုမလွတ်တမ်းမှတ်နိုင်ဖို့ရအတွက်အမြဲတစေပေါ့လေကြောက်ကြစိုက်နေတာအာပြုနေတာအာထုတ်နေတာဒါပေါ့အဲ့ဒါဝိရိယခေါ်တယ်အဲ့ဒီဝိရိယအထောက်ကူဟာစိတ်ကနေမလားရှိနေရမှာပါပဲ ပေါ်တိုင်းအာရုံကိုတတိနဲ့ဘလောတာမှန်နိုင်ရေးအတွက်ပေါ့လေအမြဲတစေအထုံမှုလေးတွေရှိနေရတာဟုတ်ကဲ့အဲဒီအထုံမှုကလည်းပဲရော့ရော့ရဲရဲမဟုတ်ဘူးဣတိပြင်းလည်းမဟုတ်ဘူးဣတိအေးဆက်မဟုတ်ဘူးမြဲတမ်းပဲလိုချတက်ကြွပြီးတော့အပူရပြင်းအာသံကိုရှိနေမှာတော့အဲဒီဝိရိယဒါအဝိရိယစီစဆိုတာဝိရိယခေါင်းတက်တယ်အဲဝိရိယကိုအချုပ်ချထားတယ် ဝိရိယရဲ့အထောက်ပံ့ဒါပြောတာပါအဲ့ဒီဝိရိယအထောက်ပံ့ရှိသလောက်တတိဟာလည်းပဲတတိဥရှိတဲ့ကုသဘာဝနာစိတ်ဟာလည်းပဲတစ်ချိန်ကနှစ်ချိန်စသည်ပေါ့လေဖြစ်ပြီးတော့ဘလဝတိဆိုတာအာရှိလာမှာပါပဲအာရှိလာလို့ရှိရင်ထိတာဆိုတာခိုက်ရလာမှာပါပဲတတိပဌာနာတုတ်မှာတော့ဘုရားကိုယ်တိုင်ပေါ့လေအာတာပလို့သုံးထားပါတယ်အာတာပီလို့သုံးထားပါတယ် အာတာပဆိုတာအပူရပြင်းအားဆိုင်မှုရှင်းရင်လည်းဝိရိယကိုပြောပါတယ်အပူရပြင်းအားဆိုင်မှုပိုင်ရှင်ကိုယောဂီကိုအာတာပီလို့ခေါ်တယ်အဲဒါအပူရပြင်းအားဆိုင်မှုအာတာပဝိရိယရှိရမယ်ရှိသူဖြစ်ရမယ်ဆိုတာအဓိပ္ပာယ်တော့ပေါ်တိုင်းအာယုံကိုဆွဲဆွဲပြင်းပြမှတ်နိုင်ရင်အတွက်အမြဲတစေအပူရပြင်းအားဆိုင်ရမယ်အဲမှုဝါဝါ မပြတ်မသားအစ်ဆက်ဆက်ရော့ရဲရဲရှိမဖြစ်เสียဘူးလို့ဆိုရတယ်မှာဒါမှအတ္တဘလုံးလာဝိရိယရှိမှအပူရိယအာဆိုင်မှုရှိမှအကုသိုလ်လမ်းကြောင်းပိတ်ပြီးတော့ကုသိုလ်လမ်းကြောင်းပွင့်ထွက်လာမှာတတိဥစီရဲ့ကုသိုလ်လမ်းကြောင်းကြီးတစ်ခါလည်းပွင့်ထွက်လာတာပါပဲတတိဥစီသလောက်ကုသိုလ်ဟာရည်စည်းကြောင်းကြီးတွေကစီးပြီးတော့လာတော့တာပါဒါမှကုသိုလ်စိတ်တွေကုသိုလ်စိတ်တွေပေါ့လေဒါမှ တစ်ခုပြီးတစ်ခုတစ်ခုပြီးတစ်ခုအဲ့ဒါပဲအဲ့ဒါဘာဝနာခေါ်တာပဲကုသိုလ်စိတ်တွေဖြစ်စေတာဖြစ်လက်စာကို ပွားအောင်ထွားအောင်ပေါ့လေအာကြီးအောင် အာရှိအောင်ပြုလုပ်တာပဲတော့အဲ့ဒါဘာဝနာခေါ်တာပဲတော့အဲ့တော့အဲ့ဒီလိုတတိဥစီရဲ့ကုသိုလ်ဘာဝနာတွေတစ်စီဖြစ်ဖို့ရာဝိရိယအထောက်ကူဟာတိတ်အရေးကြီးပါတယ်ဒီပဋ္ဌာန်းတုံးမှာမြတ်စွာဘုရား ဒီအတ္တပိဆိုတဲ့အတုံးလုံးတုံးထားတာဘာကြောင့်လဲဆိုတာပေါ့ဒီအသက္ကရာဆရာရှင်းထားပါတယ်အတ္တပိမရှိအပူဒီပြင်းအားဆိုင်မှုမရှိဟွန်းဘာဖြစ်တယ်လဲဆိုတော့အနာတ္တပိနောအတ္တောစင်ခေဘောအန္တရာယကရောဟောတိအပူဒီပြင်းအားဆိုင်မှုလုံးလောက်ရမရှိပေါ်တိုင်းအာယုံမလွတ်တမ်းမှတ်နိုင်ရေးအတွက် အပူတွေပြင်းအဆိုင်ဖို့လုံလဝရိယမရှိဘူးဆိုလို့ရှိရင်တဲ့စိတ်ဟာကျုံသွားတယ်တွန့်သွားတယ်ကျုံသွားတယ်တွန့်သွားတယ်ဆိုတာဆုံနေတဲ့သဘောပေါ့အထည်ခဲနဲ့တွေ့လို့ရှိရင်ရဲရဲချင်းနဲ့ရင်ဆိုင်ရမယ်အစားဆုံနေသွားတယ်ဆိုရင်တတ္တိကြောင်တဲ့သဘောဖြစ်သွားတာပေါ့ဒီမှာအထုံနေတဲ့အခါမှာမခန္ဓာမှုဝဒနာတွေပေါ်လာပြီဆိုလို့ရှိရင် ဝေဒနာတွေတော့ဖြစ်လာပြီဒါတွေဖြစ်လာလို့ရှိရင်ငါယောဂရမလားယောဂရပြီးတော့တည်ရတည်မလားဆိုတော့အဆုံးရစီတွေပါပါလာတတ်တယ်အဲ့ဒါတွေဖြစ်လို့ရှိရင်စိတ်ကဆုံးနေတော့တယ်တွန့်သွားတယ်အဲ့လိုဖြစ်သွားတယ်အတောတိခေဘောဆိုတာအတွင်းမှာကိုယ်တွဲမှာလေကိုယ်တွဲဆိုတာ စိတ်ပါပဲအဲ့ဒါမှာတွတ်ဆုပ်သွားတတ်တယ်လို့ဆိုတယ်ကစာပြောပြောလို့ရှိရင်တော့ ထိနာမိတ္တခေါ်တာပါလေထိနာမိတ္တထိနာဆိုတာစွမ်းအားမထုတ်တုတ်ဆုပ်တဲ့သဘောပေါ့စွမ်းအားထုတ်ရမယ်စာအိမ်ခါမှာစွမ်းအားမထုတ်ဘဲနဲ့တုတ်ဆုပ်တဲ့သဘောဖြစ်သွားတာပေါ့မိတ္တဆိုတာကတော့စွားရီကုန်ခမ်းပြီးတော့ပင်မန်းသွားတဲ့သဘောစိတ်ကပြစ်ခဲသွားတဲ့သဘောပေါ့အဲဒီသဘောရှိပါတယ်ဓမ္မရတုံးကလည်းပြောလို့ရှိရင်တော့စိတ်ကပြင်းတွဲတွဲကြီးဖြစ်သွားတော့ပြင်းတွဲတွဲကြီး သောမြအေးပြီးလို့ရှိရင်ပြင်းတွက်တယ်ခဲသွားကြည့်ပြီးခဲသွားတယ်လို့အဲ့လိုဖြစ်လာတာပြက်မြန်ပြူးပြူးမရှိတော့ဘူးလေအဲ့ဒါပါပဲအဲ့ဒါအန္တရာယ်ပြုတာပါပဲတော့ဒီနောက်ရတာနိဝရဏတွေဝင်လာတာဒါနိဝရဏဆိုတဲ့သဘောမျိုးပါပဲအနောက်ဆက်ပြီးတော့တာပဲဒီလိုဆိုရပါတယ်တော့ဒါကြောင့်မလို့ဒီမှာအတာပီဆိုတဲ့စကားကိုအထူးသုံးထားပါတယ်အပူတိချင်းအဆိုင်မှုအမြဲတစေယောဂီမှာလောတယ်ဟုတ်အဲဒီအဆိုင်မှုဟာတတိဖြစ်ရေး အတွက်အများကြီးအထောက်အကူပြုပါတယ်အပူတခြင်းအဆိုင်အမြဲတစေရှိနေလို့ရှိရင်စိတ်ဟာပြစ်ချွဲကြီးပြစ်ခဲကြီးကျုပ်ပြီးတော့မတော်တော့ပါဘူးတော့ဝိရိယအပူဓာရနေတော့စိတ်ဟာတွက်နေတော့တာပဲတော့အာကြည်ပြီးတော့တွက်နေတော့တာပဲအဲလိုအဲလိုဖြစ်သွားတယ်ပါလေတော့အာဝိရိယရဲ့ဆွမ်းရည်တတ္တိဟာဘယ်လောက်ရှိတယ်ဆိုတာကြည့်ပါတော့ အဲ့ဒါကိုပဲစံကံမြောက်မှာဥပဒနာဘာဝနာအထုတ်တဲ့ပုဂ္ဂိုလ်တွေပေါ့လေမြတ်စွာဘုရားကစကားလေးခုသုံးထားတယ်အတ္တန်တီတော်တဲ့အတ္တန်တီတော်ခိနမိတဝင်ရောက်နှိစက်လို့ပြင်းရမှုမပြင်းရမပြင်းရဘူးပြင်းရမှုမရှိပဲအတိတ်တွေရတယ်ပြင်းရမှုမရှိမှလည်းပဲဒီအလုပ်လုပ်လို့ဖြစ်ပါတယ်ပြင်းရနေမရဘူး ကြီးတဲ့ပုဂ္ဂိုလ်ဟာဒီလိုပြန်မှခံပြီးတော့လည်းပဲအထုတ်ဖို့စိတ်မကူပါဘူးမလွဲတာလို့အထုတ်ပြတောင်မှရော့ရော့ရဲရဲဣတိအိစေလောက်ပါပါပဲဣတိအိစေလောက်လို့ရှိရင်တော့အချိန်လာကုန်သွားတယ်ဒီအတ္တဘလုံးလာဝိရိယကမထက်တာတော့တတိယလည်းပဲအားရှိပြီးတော့ခိုင်မြဲမှုမရှိဘူးအားရှိခိုင်မြဲတဲ့တတိကမဲ့သွားတော့စိတ်ဆူဆီးမှုတမာရီကလည်းပဲလုံလုံလောက်လောက်မရတော့ ယုံနာပိုက်ချတိမှုကအစအတိညာနေလည်းပဲအရှိမဖြစ်ပဲလေကျင့်ရတတ်ပါတယ်ဖြစ်တောင်မှမှုဝါဝါမပြတ်မသားတော့လေချိနေနဲ့အဆန်းကြောင်းအတိညာနေဖြစ်တတ်ပါတယ်ဟုတ်ပါပဲအဲ့တော့အဲ့ဒီလိုမဖြစ်စေခြင်းလို့မြတ်စွာဘုရားကတရားလုတ်ပြီးဟဲ့ဆိုလို့ရှိရင်တော့တရားသမားနဲ့တူအောင်အတ္တန်တီတော့ပြင်းမှုမရှိရဘူးတဲ့ကျဆိုပါတယ်အဲ့ဒီပြင်းမှုမရှိရင်မှအတ္တဘလုံးလုံးကိုရတဲ့အရေးကြီးပါတယ် ပြင်းမှုရှိနေလို့ရှိရင်တော့အဲကိုယ်ကိုညာတဲ့ပုဂ္ဂိုလ်ကြီးအသက်ညာတဲ့ပုဂ္ဂိုလ်ကြီးအဲ့ဒီအစဉ်ထိအဲ့ဒီအဖြစ်ထိရောက်သွားတော့ပဲညာလို့ရှိရင်တော့လျှော့လိုက်တော့တာကိုယ်လာမှာကြောက်တော့လျှော့လိုက်တာအသက်ဒီမှာကြောက်လိုက်တယ်လျှော့လိုက်တာရော့ရော့ရဲရဲဖြစ်သွားတာပဲအတ္တိအစစ်ဖြစ်သွားတာပဲတော့အဲ့ဒါအဲ့ဒါလို့ဆိုလို့ရှိရင်တော့တတိယမဖြစ်ဘူးအဲတော့အားကောင်းတဲ့ဝိရိယဝိရိယအစစ်တဲ့ဝိရိယအထောက်ကူ ရှိပါမှတတိယလည်းပဲအားပြည့်ပြီးတော့ဗောလေခိုင်ခိုင်ခန့်ခန့်ဖြစ်နေတာပါအဲ့ဒါလို့ဆိုလို့ရှိရင် ကုသိုလ်ဘာဝနာတွေဟာကြည်စည်းကြောင်းကြီးလို့စီစဉ်ပြီးတော့တိတ်ကိုအားကောင်းလာတာပါအထုဆာယောဂီပုဂ္ဂိုလ်မှာအထုဖူးရလို့ရော့ရော့ရဲရဲအတိအစအထုတဲ့ယောဂီပုဂ္ဂိုလ်မှာဒီတန်တိခေါ်တဲ့ပြီးဟူဟာအနိကဆုံးအတွင်းကြကြ ဒုက္ခအပေးဆုံးပဲအနိစ္စဆုံးပဲအဲ့ဒါကိုပထမဆုံးတိုက်ဖြစ်နေရတာတော်တော်လေးခရခဲစစ်တိုက်ဖြစ်ရပါလားသို့တော့သူ့ကိုတိုက်ဖြစ်ရေးမှာအရေးပါတဲ့အဲလက်လက်ကိုအသုံးမပြုဘူးဆိုလို့ရှိရင်အသုံးမပြုတတ်ဘူးဆိုလို့ရှိရင်တော့သူတို့ကနှိမ့်ဆက်နေတာပါတစ်ထိုင်လုံးမှာမမီးမှုနဲ့အချိန်ကုန်တော့ပြီးမှုနဲ့အချိန်ကုန်တော့တာပဲငင်းနိုင်မှုနဲ့အချိန်ကုန်တော့တာပဲအဲဒါပါပဲ ပြီးတော့ဒီစိတ်ထုံးမှုပြေးမှုဆက်ရင်ပဲဖြစ်တဲ့ဝိတက်ပေါ့လေအဲဝိတက်ထည့်ပြရမယ်ဆက်ရင်လည်းတိုက်သူ့ကိုထွားမှုနိုင်တဲ့ဒီအတ္တဘလုံးလောက်ကြီးထည့်ပြရမယ်အဲအဲ့ဒီအင်္ဂါနှစ်ရပြည့်စုံသွားပြီဆိုလို့ရှိရင်တော့ခုနစိတ်ဟာပြက်ပြက်ဖြူဖြူပုံဝင်ကာကာလှုပ်လှုပ်ရှားရှားဖြစ်ပြီးတော့လန်းလန်းဆန်းဆန်းဖြစ်လာတတ်ပါတယ် အဲ့ဒီအချက်တွေကိုတော့နောက်နေ့ကျမှဆက်လက်ပြီးတော့ပြောပါမယ်အခုဝိရိယနဲ့တတိလေးရှိရင်ပဲကုသဘာဝနာ စိတ်တွေဟာရည်စည်းချောင်းကြီးလိုအားရပြေးပြီးတော့ခိုင်ခံ့လာပုံဟာဘယ်လောက်တန်ဖိုးရှိတယ်ဆိုတာပေါ့လေတမတ်တမတ်ဟာအဲ့ဒီတန်ဖိုးတွေရှိတယ်အဲ့ဒီတမတ်အတွင်းမှာတန်ဖိုးဘယ်လောက်ရှိတယ်ဆိုတာသိဖို့ပါပဲဝိရိယကကုသလံဖွင့်ပေးတယ်အကုသလံပိတ်ပြီးတော့ကုသလံဖွင့်ပေးတယ်တတိကစိတ်ရှင်ညဉ့်ညမ်းမှုတွေမဝင်ရအောင် တားပေးတယ်ဆိုတာ နဲ့အာဟုဆိုတာအဲ့ဒါဓမ္မရဲ့တန်ဖိုးပေါ်လေတော့